ဒီနေ့1385ခုတရင်းညိုလာဆောင်ရှိရစနေဆယ်လခရင်းနဲ့2013စနေနေ့ပဲဒီနေ့ပဏိယကမရှိတော်သဒ္ဒနာရိတ်တော်မှာတရင်းသုံးနဲ့ရှိရရပြည်တွင်းပြည်ပရှင်ရဟန်းများသာသနာ့တော်သိက္ခာရှင်များနဲ့အမျိုးသားမျိုးသမီးယောဂီတို့ရှင်တို့ကဘုံမြတ်သောဆောက်ဝတ်တော်ခွေရအရုံစွမ်းဖြင့်စိတ်ကလူတာနဲ့ အလူရှင်ကတော့တိုက်ကိုမြင်းသောအခန်း6ဇာကုတိလံတာဝန်ညွတ်တွေကမိသားစုပါပဲဝင်းမြတို့ကြည်ကြည်ဝန်းတာမောင်ကြီးဟာဆိုမိသားစုရဲ့ဝင်းမြဆိုတာကတို့ကြည်ကြည်ဝန်းဆိုတာက ကာမုတ်တိဟဒေါသလူလားဒီသားတယောက်ပဲလားရေးပြသူသားတယောက်တည်းဆိုတော့ဒီသားလေးပါဖြစ်စေခြင်းတော့ဟင်ဟင်ဘာလဲဆောက်လို့ရေးဟုတ်ဘာဖြစ်စေခြင်းတော့လို့ စီရီယာဖြစ်စေတပည့်ရောဟမ်မိဘလူကလင်မရေကြောက်ဘယ်လောက်အတိုင်းတားစီလုပ်ပြီးလဲဘယ်လောက်ဖြည့်ပြီးလဲတနေ့လောက်ပဲလားဟုတ်လား မကောင်းမြတ်တာကောင်းရဲ့ညွန်လက်တာအတက်တင်ကြီးဆိုတာလက်တိုင်းမလားဘာလဲမကောင်းမေတ္တာမေတ္တာဆိုတာဟမ်မကောင်းမေတ္တာပဲထားမှာလားဆိုရည် အကျဉ်းရုပ်တွေပြုလုပ်လို့ရှိရင်ဆိုးကျိုးရပါဆိုးကျိုးရတော့မှပါတော့မေတ္တာလားဆိုးကျိုးမရစေချင်တာပါတော့ဆိုးကျိုးတွေဖြစ်စေချင်တာပါတော့ကောင်းရညွန်လာဆိုတော့ကောင်းတာတွေရှင်ကြတော့သာတဲ့သာကကောင်းတာတွေလို့ပြည့်စုံပါပြီဆိုလို့ရှိရင်ပါတယ်အဲ့ဒါ အမျော်မြင်ကြီးပြီးတော့ကျင်နာမှုအကောင်းတဲ့မိဘကောင်းစားစေခြင်းနဲ့မေတ္တာအကောင်းတဲ့မိဘအဲဒီမိဘလူအောင်မှရတဲ့တာလူကြီးဟာသံဃာလူကောင်းတွေဖြစ်တာဒါတည်းအရေးကြီးပါဒါလည်းပြင်ပြည့်ဆုံးမှဆိုတာကိုအကြောင်းမှဆိုရင်အကြောင်းစာရင်တဘော စောက်လီပြည်လေဖို့ရပေါ်လေအတတ်ပညာလောက်တာမဟုတ်ခဲနဲ့တပည့်ကောင်းလေးတပည့်လင်ပါလေးဖြစ်ဖို့ထုတ်မှရမှာအဲဒီလိုဒီကောင်းတဲ့ဆရာဓမ္မကောင်းကြားတဲ့ကပေါ်ထွန်းလာတဲ့သာသမီတွေဆိုလို့ရှိရင်သာသမီလင်ပါလေးတပည့်လင်ပါလေးဖြစ်တာ တတ်ပညာကတော့တဘောသာပဲတဘောသာတော့မှပို့လို့လာလို့ရှိရင်အဲ့ဒါသုံးကြတော့ဒီရသင်ထားတဲ့ပညာကြီးကြီးတော့အသုံးချလို့မရတော့နောက်ဘဝဝေးရောသို့သောဒီဘဝမှာဒီတတ်ပညာကြီးတတ်တင်တယ်လေပညာတခုတတ်တာမှာပဲစောင့်နေပြည်လေစီဟံပြည်လေစီနေတဲ့အလုပ်တစ်ခုလုပ်ရတာပါ သို့တော့နောက်ဘဝဆက်အောင်မှာဘုရားလည်းပဲဘဝပေါင်းများစွာရှိခဲ့ပြီးတော့နောက်လည်းဘဝကြီးဆက်အောင်မယ်ဆိုရင်အဲဒီဆက်ရမယ့်ဘဝတွေမှာဘဝကောင်းတွေဖြစ်ဖို့ဒီပါကြီးအပြောင်းအလဲကြီးစွာလည်းပေါ့လေမြင်တတ်ဖို့သိရရှိပါလားဒါကမိဘကြီးကိုယ်တိုင်ကမင်္ဂလာမိဘကြီးဖြစ်ဖို့သိရရှိတာ မင်္ဂလာမိဘဆိုတာမင်္ဂလာဆိုတာမင်္ဂလာဆိုတဲ့ပါဠိရလာတော့ပဲသို့သောအများစုကတော့ကောင်းတဲ့အလုပ်ဆိုလို့ရှိရင်မင်္ဂလာလုပ်တယ်လို့ထင်ကြတာပဲကောင်းပြီမယ်လို့အပြစ်မကင်းတာတွေအများကြီးရှိတယ်ရေးကြည့်ရတော့ကောင်းဖို့တဲ့ပြောကြကြစအပြစ်ကြီးကိုကိုရေးကြည့်တာလူဘဝအောက်တန်းကျစီတတ်တဲ့အပြုအမူကြီး အဲ့ဒါကြီးရှောင်ကျင်တော့သိရကြည့်တဲ့သူကြီးရတဲ့သူကိုယ်နဲ့စတဲ့အချင်းယုတ်နှုတ်နဲ့စတဲ့အချင်းယုတ်စိတ်နဲ့စတဲ့အချင်းယုတ်ဒါတွေကအချင်းယုတ်တွေပဲဆိုတာနားလည်ပြီးတော့ကိုယ့်ရဲ့ရှေ့ပိုင်းကကိုယ်လက်ရှိမိဘရဲ့ရှေ့ပိုင်းကမိဘရဲ့ကိုယ်ကိုယ်နဲ့တုံတုံတင်သွားရမှာကျောင်းဆရာတွေလည်းတုံတင်ရမှာအဲ့ဒီလိုဆိုလို့ရှိရင်ဒီမိဘတွေဟာတဘောကပြောရပြီးရဆိုတဲ့အနေမျိုးမဟုတ်ဘဲနဲ့ဖြစ်ထွန်းလာတဲ့သာသမီတွေ မိမိလိုပဲသာမန်သူကောင်းဖြစ်စေချင်တာဖြည့်တန်းတင်တာတောက်ပြီးတောက်ပြီးရအတိုင်းတာတဲ့နှလုံးရည်ခေါ်တဲ့ကိုကြီးကိုကြီးပြအတိုင်းတာကိုဖြည့်တန်းတင်တာအဲလိုဖြည့်တန်းတင်နိုင်တဲ့မိဘမျိုးတွေကတော့မင်္ဂလာမိဘလို့ဆိုရမှာပေါ့ဖေရလည်းပဲမင်္ဂလာအဖေမေရလည်းပဲမင်္ဂလာအမေဖြစ်နေတာဘာဖြစ်လဲဆိုတော့သူတို့ကိုယ်လည်းက မြတ်စွာဘုရားရဲ့အဆုံးအမခံယူပြီးတော့တကယ်မိကောင်းဆရာသမားကောင်းတွေဌာနဝါလေအနိကမကောင်းမြတ်တာကောင်းရညွှန်လာတာပါ။ဒါမျိုးတွေနောက်မှအတတ်ပညာအတတ်ပညာအတလည်းတင်ပြည့်ပြည့်ဆုံးမတော်အဆရာရရတာ။ဒီတော့ကိုရှင်တရားကောင်းတယ်ဆိုတာအကျင့်ရုပ်တွေကိုကိုယ်ကရှောင်မှရှောင်ရှားနိုင်မှာ။ တွေပါဆိုအကြီးရောက်တယ်ဆိုတာကတတ်တယ်ပုဂ္ဂိုလ်ဟောကိုပြည့်စုံရရစခြေကားစားပါကျောပစ္စည်းပိုင်ရှိရမိစ္ဆာကာမတောင်းကြတယ်ကိုကျုံငက်ပြီးတော့လိန်နေသူများနစ်နာကိုလိန်နေကျုံရှိမတင်တဲ့ဒီတည်းမကင်းဘူးအဲ့ဒါလည်းတောက်တယ်အဲ့ဒါလို့ဆိုတာအကြီးရုပ်တယ်ခေါ်တာ ရှိရှိကမင်္ဂလာမိပါရေးအဆုဆုံးမထားတဲ့အတိုင်းပေါ့လေခုလက်ရှိအဲဒီအကျင့်တွေရှောင်းတာစိတ်တွေသိစားလေးတွေကောင်းပြီးတော့အမျိုးမျိုးရှိတယ်မိပါရေးဆိုတာမိပါရေးကိုယ်တိုင်ကမင်္ဂလာမိပါဖြစ်နေတာမင်္ဂလာမိပါကပေါ်ထွန်းတဲ့ကာရီဆိုရင်သူတို့လည်းပဲမင်္ဂလာစားဖြစ်သူဖြစ်တာရှိတယ် နှလုံးရည်ကောင်းဖို့ရှေ့တန်းတင်လိုက်တာအဲဒီမကောင်းမြတ်တာကောင်းရညွန်လာဆိုတော့နှလုံးရည်ရှေ့တန်းတင်တာဘဝအစင်တာနေကြစေတာတဲ့အပြုအမူတွေရုံညာတဲ့အပြုအမူတွေကိုတားတာမတည့်တဲ့ဆိုမတည့်မှသိပြီးတော့ဟောလေသာလူတွေမစားရအောင်စူတာတာကိုစူပြောတာတာစားမဲ့အပြုမှလည်းပဲပုတ်ချတာပဲဒါတည်းရောက်လို့ရှိရင်အတင်းနှိုက်ထုတ်ရတာကောင်းပါလေညွှန်ကြားတယ်တောင်းတယ် အဲ့ဒီမိဘမျိုးသိရေးကြည့်ပါအဲ့ဒီမိဘမျိုးအာအာတာဝန်နဲ့လက်ဥချရပါဒီတော့မိဘကောင်းရင်သာသမီကောင်းလာတာသာသမီကောင်းမိဘကောင်းရမှာဒါမှသာကောင်းသူကောင်းဖြစ်နေတာအဲ့ဒါမင်္ဂလာသားပဲဆရာကောင်းမှတပည့်ကောင်းနော်တပည့်ကောင်းဆရာကောင်းပါဒါမှတပည့်ကောင်းရတယ်အဲ့ဒါမှမင်္ဂလာရှိတဲ့တပည့်ဖြစ်နေတာ ခုမြန်မာပြည်ရဲ့အခြေအနေသုံးသပ်ကြည့်တော့ဘယ်လိုလဲတော့ဟမ်ဘယ်လိုနေပါတော့ဟမ်ဖြစ်တယ်ဖြစ်တာမိဘတွေလိုတာပါသွားတယ်လိုတာတွေပေါ့ဆရာကြီးလိုတယ်လည်းပါတယ် ကယ်ရဟန်းတော်ကြီးထံလည်းရှင်းကပ်ဖို့လည်းအားနေတယ်အဲ့ဒါလေးပြရဆေဘုကလိုသွားတာပညာတော့တတ်တယ်ဒါမှမဟုတ်ကနာဟိုပြီးပါရဲ့အဆုံးမဆရာသမားအဆုံးမတကယ်ရဟန်းတော်ကြီးရှင်းကပ်ဖို့ကလည်းနေတော့ကိုယ်လုံးစိတ်ချသုံးပါလုံးအချိုးပြကြတာတွေပြင်းတဲ့ဤတွေမရရောက်ပြီမလို့တော်သလိုရောသလိုရထားတယ်ဆိုတော့မပြင်း အပြေတော့အတန်းကတော့တက်တက်ဆိုတော့ပွဲတွေလည်းရတော့တာဒါမှမဟုတ်ခုနကုရှင်တရားကတော့ခုနလောကီပညာတွေတက်သွားတာနဲ့အမြတ်သူအောက်ချနေကြစိတ်ကြက်ကလေးအာရုံပြစီတာပဲလို့ထိမ့်နေသေးနေဖြစ်သွားတယ်ဒီနေ့ကြီးပိုင်းကပို့ဆိုးတယ် ဒီတော့အကျွားအရင်တင်နေတဲ့သူတို့ကတော့မူယူချောင်းလေးပါလေဆိုရင်အဖွားကြီးအမေကြီးကသူတို့ရဲ့မိလေးတွေသားလေးတွေအဲတမီးလေးတွေစိတ်ဓာတ်ကြလို့ရှိရင်လည်းခါရချက်ကြီးနဲ့တွေးဆက်ရတော့ဆက်ရပြည့်ယူလာတာဒါသူတို့ကဒီရောက်တဲ့ခါကျတော့တဝိုင်းသူတို့စားတောက်နေတာတွေကိုဘုရားသူတို့လောက်မှ မပြည့်စုံတဲ့ပုဂ္ဂိုလ်တွေဝိုင်းကြည့်ပြီးတော့အော်အဲ့ဒါလေးကိုယူတယ်အကျွားရင်တင်တာပေါ့ကျန်ကန်ကြီးကြတော့ငွေစက်ကူတွေပေးထားတယ်အဲဒီကျောင်းဝင်းကျင်မှာလည်းပဲကိစားကြလေးပါလေရှိတာကိစားကြလေးပါလေဝယ်ဖို့ဖြုံတောက်အောင်ပေါ့လေကြောတောက်အောင်ဖြုံတောက်အောင်ရင်တင်တာအဲဒီလိုဘိုးဘွားဘိုးရရလုံးမဟုတ်ဘွားရသေးတာ မိခင်မိခင်အပွားနဲ့မိခင်တဲခုကြောင့်ကလေးတွေဖြစ်စီရတယ်အများကြီးရှိတယ်။အဲဒါကြီးအကြီးအခါကျတော့ကိုကြီးတရားမှာပါတော့အဲထင်တယ်လို့ကြောထင်တယ်လို့သုံးတော့တာပဲ။အဲဒါရှိတယ်။တိုင်းဖြစ်စီရသူအနောက်နိုင်ငံမှာတွင်ကျဲနေတဲ့လူပိတ်တူရဲသားဆိုတာပေါ့လေ။ လက်မထားပဲနဲ့အတူနေတာအဲ့ဒါကြီးတောင်းဆိုရှိနေတယ်။အဲဒီလိုအစားတွေကအခုခေတ်မှာတော့ဒါလိုအပ်နေပြီတော့မြင်လာတာ။ညမကြီးကျေးမှုတွေကတော့အနောက်တိုင်းကြီးကျေးမှုတွေကဝင်ဝင်ပြီးတော့နေရာယူတော့တပြေးပြေးနောက်ဆုတ်ဆုတ်ပြေးနေရတာ။ဒါလေယာဉ်ကြီးတော့ဖြစ်သွားတာ။လေယာဉ်ကလေမဖိတ်ခေါ်ဘဲနဲ့သူ့ဘာသူဝင်ယူသလိုပါ။ ဓမ္မရည်ကျယ်မှုဆိုတာမရှိတော့ဘူးဘုန်းကြီးကဘုရားဟောကြားတဲ့အချက်တွေအခုဘုရားပြောမှာတော်လေးစိတ်သုံးသွားပြီမင်္ဂလာတုတ်မင်္ဂလာတုတ်တဲ့နားမလဲကြတော့သတိငါရဝရတုတ်တာဆိုတော့လူရင်ချင်းခုနေ မိဘလည်းမိဘဝတရားတာသမီလည်းတာသမီဝတရားဆရာလည်းဆရာဝတရားတပည့်လည်းတပည့်ဝတရားရှင်မောင်နှံရဲ့အချင်းချင်းဝတရားမိတ်ဆွေချင်းချင်းဝတရားလုပ်ငန်းချင်းရဲ့လုပ်သားဝတရားတရားဓမ္မနဲ့ယဟန်တော်များအချင်းချင်းဝတရားပေါ်တယ်၆စုဖွဲ့ပြီးတော့မြတ်စွာဘုရားဟောထားကြတာအခုတစုမှမရှိတော့ဘုရားယဟန်တော်တွေလည်းလိုတာပါပါအဲလူတိုင်းဝိုင်းကြီးအချင်းချင်းလူဝတရားတွေပြည့်ွက်လို့ရှိရင် ဒီလူတိုင်းဝိုင်းကြီးဟာကျဲသွားတော့ကျဲသွားတယ်ဆိုရင်လူချင်းတို့ဒီလူတရားတွေမရှိတော့ဘူးဆိုလို့ရှိရင်တော့အဲ့ဒါလေဟာကျင်းထဲမှာလေမဖြစ်ကောပဲနဲ့ဝင်လို့အခြားရည်ကြည်မှုတွေထိုးဝင်လာရိုက်ကုန်လာနမရည်ကြည်မှုဆိုတော့ဘာပြောမသိဘူးရှိတော့ဟုတ်လားဒီတော့ဓမ္မတာမွေးလေးဆိုတော့ အလှလုံးယုံနေတော့မင်္ဂလာတော့ဖြစ်မှာပါလေဟမ်ဟုတ်တယ်လေဟုတ်ပဲမွေးနေမွေးနေဆိုတော့မိခင်ဖြစ်သူကဒီမွေးနေရောက်တဲ့အခါမှာမင်္ဂလာပေါ့ဒါနမင်္ဂလာလို့ယုံနေမိမိကိုယ်ရဲ့လည်းမပြည့်စုံသေးဘူးလို့ကိုယ်ကိုယ်ရဲ့မပြည့်စုံသေးတော့စားလည်းပဲပြည့်စုံမလုပ်နိုင်သေးဘူးဒီပါလုံးနေတော့ ဘာလို့နေလဲမကောင်းမေတ္တာကောင်းရညွန်လာတာဟုတ်တယ်မလားအဲ့ဒါဖြည့်ဖို့လိုတယ်စိတ်ရှိပါသေးတယ်ဒါပါပဲဒါပြီးပါဦးတရားသေဥစရာမိထိုက်ဆိုတော့ပုပ္ပစရိယမိနစ်ပါဆိုတော့မိဘကိုယ်တိုင်ကမင်္ဂလာမိဘဖြစ်ရတာသမီးတွေလည်းအများတော်မင်္ဂလာမိဘဖြစ် အဲ့ဒါကြိုးစားဖို့အခုဒီမှာလာပြီးတော့အထုနေကြတဲ့ပုဂ္ဂိုလ်တွေဟာတကယ်မင်္ဂလာအစစ်မြတ်စွာဘုရားဟောတဲ့မင်္ဂလာဖြစ်ပြီးစာတွေးတော့ဒီမဟုတ်ဘဲနဲ့လက်တွေ့အခြေခံကုသိုလ်တရားတွေပြည့်စုံပြီးတော့ကျူးလွန်စောကားတဲ့အောက်တန်းစားတွေကိုပယ်ရှားနိုင်တဲ့တိလမင်္ဂလာတွေကုသိုလ်တရားမင်္ဂလာတွေအခြေခံကုသိုလ်တရားမင်္ဂလာတွေ စိတ်ထဲမှာကတ်လို့ဖြတ်လို့တဲ့စိတ်တွေမရှိရအောင်လို့ဒီလိုပြည်စီအပိုင်ရှိလို့တဲ့စိတ်တွေမရှိရအောင်ဆိုပြီးတော့စိတ်ကိုအားဖြည့်ကြတာအားဖြည့်လို့ဆိုရင်စိတ်တွေအားဖြည့်လာလို့ရှိရင်ကိုယ်တိုင်ကိုယ်ရသတ်ဖို့သူများပြည်စီအပိုင်ရှိဖို့ဝေးလို့စိတ်နဲ့တော့မဖြစ်ပါဘူးစိတ်နဲ့စိတ်ထားရင်းမြတ်သွားအောင်လုပ်တာစိတ်နဲ့စတဲ့အညာစားတွေ အဲ့ဒါပယ်ရှားလိုက်တဲ့အခါကျတော့ပို့ပြီးတော့မင်္ဂလာအမြင့်တက်လာတာမင်္ဂလာဆိုအညာသားတွေကိုပယ်တာဟုတ်တန်းသားတွေကိုပယ်တာပယ်တယ်ဆိုတာကဒီဒီအလူဒါနပြုရုံနဲ့သိမပယ်နိုင်ဘူးသူကကုသတရားမှပယ်နိုင်တာနောက်တော့တရားတွေအထုတယ်ဆိုလို့ရှိရင်ယုံနာပัญချာလူကအစစ်အစစ်တကယ်အမှန်လေးကြီးကြည့်နေတော့တာ မှတ်တိတိသွားလို့ရှိရင်ငကူကမဟုတ်တဲ့အစွဲတွေဟာအလိုလိုဖြစ်ဆင်သွားတာရှင်းသွားတာအတိညာလေးပြည့်စုံသွားပြီဆိုလို့ရှိရင်စိတ်ကိုရှင်းသွားတာပါအဲအနည်းဆုံးတစ်ပတ်ဆိုရသွားပြီဆိုလို့ရှိရင်လူရှိရသူသာသနာတော်ကြီးနဲ့တွေ့ကျော်ဆိုလက်သွားပြီအဲဒီပုဂ္ဂိုလ်ကမလွဲစားလို့နှုတ်ဘဝကြီးဆရာစီတောင်းတော့မှဘဝဆိုးနေတော့မကြုံတော့ဘဝကောင်းနေတယ်ပဲသွားတော့ ဆရာမင်္ဂလာကြီးပြည့်စုံပါတော့ကုသိုလ်မင်္ဂလာကြီးပြည့်စုံပါတော့အခုဒီမှာလာအထုံးတဲ့ပုဂ္ဂိုလ်တွေကသီလကုသိုလ်မင်္ဂလာသမာဓိကုသိုလ်မင်္ဂလာပညာကုသိုလ်မင်္ဂလာကိုယ်နှုတ်အကျင့်စိုးတွေကိုရှောင်ကျင်တဲ့အလေးထားသီလကုသိုလ်မင်္ဂလာစိတ်နဲ့တောင်ရှောင်တဲ့သမာဓိကုသိုလ်မင်္ဂလာနဲ့လူပြောက်အောင်အာထုတ်တဲ့ဥပဒနာပညာမဲ့ပညာပေါ့အဲ့ဒါတွေရအောင်လားအာထုတ်နေကြတာ ဒီလိုအားထုတ်နေတဲ့တကယ်မင်္ဂလာဖြစ်ဖြစ်ရအောင်အားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုမိမိရဲ့မွေးနေ့မင်္ဂလာအကြောင်းပြုပြီးတော့ဟောလေကုသိုလ်မင်္ဂလာလာပြီးတော့ပြုတာပေါ့အဲလိုပုဂ္ဂိုလ်တွေဘဝမဂ္ဂကျေရအောင်အားထုတ်နေတဲ့ပုဂ္ဂိုလ်တွေလာပြီးတော့ပြုရတာအဲဒါလိုပြုရတဲ့အတွက်သူတို့လိုပဲမွေးသောကာလမှာဘဝသစ္စာပါလာတဲ့ဘဝအစဉ်တန်နေကြစေတတ်တဲ့အညာစား အနိစ္စတွေကိုပေါ့လေသီလသမာဓိပညာနဲ့ဆောက်ရဆုံးဆုံးမှာအဲကျင့်သိက္ခာသုံးရတဲ့တရားစပယ်ရှားပြီးတော့မြင့်မားတဲ့မင်္ဂလာတရားတော်ကိုပွားနိုင်တဲ့ကိုဖြစ်ရပါလို့ဥတည်ပြီးတော့ဤစကြမြတ်တာပြုရမှာနော်